မနေ့ကဣရိယာပဌာပိုင်းမှာကိစ္စတော်ဝါကိစ္စမိတိပသနာတိသွားတော်လီသွားလျင်လီသွားတုံသွားဆဲသွားခိုက်သွားစဉ်မူလီကိစ္စမိတိသွားတိကိုရေပသနာတိတိသွားနေတဲ့အမူအရာကို တမာရီဖြစ်အောင်ဝိပဿနာဉာဏ်ဖြစ်အောင်ရှုမှတ်ပုံရှုမှတ်နည်းမနေ့ကဘုန်းကြီးပြောခဲ့ပါတကယ်လို့တမန်ကရှာငါအမှုမဲ့အမှတ်မဲ့ပေါ့ဒီနည်းပြောရင်အမှတ်တမဲ့ပေါ့သွားနေမယ်ဆိုရင်တော့သာမန်ပုဂ္ဂိုလ်ရဲ့သွားနေတဲ့အသွားမျိုးနဲ့ဘာမှထူးခြားမှာမဟုတ်ဘူးသာမန်ပုဂ္ဂိုလ်ရဲ့အတိမျိုးဆိုရင်တော့ သောနာသင်္ကာလတယောပိဆိုတဲ့အတိုင်းခွေးမြေခွေးစရှိတဲ့အညာသာတရဝါရရဲ့အတိတော့ပဲမရှင်ပြောရမှာအဲဒီလိုတာမန်အညာသာတရဝါရရဲ့အတိတော့လေးနဲ့ကိုကသွားရင်သွားမှန်သိတယ်လို့ပြောရင်တော့အဲဒီအတိဟာငါသွားနေတာငါရက်နေတာငါထိုင်နေတာငါအိပ်နေတာ ငါဆိုတဲ့အစွဲနဲ့သွားနေတာဖြစ်တယ်။အဲလိုငါဆိုတဲ့အစွဲနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်မူတဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတဲ့အဲ့ဒီအစွဲကြီးနဲ့သွားနေ။ဒီနေ့ယောဂီများကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိတယအတိုင်းသွားတိုင်းသွားတိုင်းကိုတတိဥစည်းတဲ့စိတ်လေးနဲ့

အဝိဇ္ဇာဉာဏ်နဲ့သွားနေတာဒါကြောင့်မို့တိရစ္ဆာန်များသိသွားသောကတနည်းပြောရရင်တာမန်လူများသိသွားသောကငါထိုင်ငါသွားယူမမိစ္ဆာငါဥစ္စာပဲမှတ်ဆွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာသွားတာငါပဲရတ္တာငါပဲထိုင်တာငါပဲအိတ်တာငါပဲဆိုတဲ့စွဲရင်းနဲ့ဆိုရင်တော့ဝိဇ္ဇာနဲ့သွားနေတာ။ဘာနဲ့သွားနေတာလဲ။ အဝိဇ္ဇာနဲ့တွန်းနေတာယောဂီအများသိသွားသောကငါထိုင်ငါသွားယူမှကင်းกว่าယောဂီတို့ကသွားတဲ့သွားကြတော့တေချာရှုမှတ်ပြီးတော့သွားတဲ့အခါကျငါဆိုတာရှိသေးရဲ့လားမရှိတော့ဘူးသွားနေတာဟာသူ့သဘောလေးနဲ့သူပဲလေတရွေ့ပြီးတရွေ့ရွေ့နေတဲ့သဘောတောင်းနေတဲ့သဘောတင်းနေတဲ့သဘောလို့ရွေ့ချမ်းနေတဲ့သဘောဒီသဘောလေးတွေပဲသိနေတာ အဲတော့သူသဘောလေးအတိုင်းသူသွားနေတာဆိုတော့ငါဆိုတဲ့အတ္တသက်ကာယရှိသေးရဲ့လားဒါကြောင့်မို့ယောဂီအများသိသွားသောကငါထိုင်ငါသွားယူမှကင်းกว่าငါဥစ္စာပဲမစွဲသူမှာဝိဇ္ဇာမျိုးပုပ်စိုးသိတင်ညာဝိဇ္ဇာဉာဏ်လေးနဲ့သွားတယ်။ဘာဉာဏ်နဲ့သွားနေတာလဲ။ဝိဇ္ဇာဉာဏ်လေးနဲ့သွားနေတာအခုယောဂီများအဲ့ဒီဝိဇ္ဇာဉာဏ်လေးပေါက်ဖို့အရေးကြီးတယ်။ သွားနေတာတော့သွားနေတာပဲသို့တော့သွားမှလည်းသိတော့သိနေတာအဲဒီအတိထဲမှာသူ့ရဲ့သဘောတဘာဝကိုအမှန်တိုင်းမသိဘူးဆိုရင်တော့သွားနေတာငါပဲငါသွားနေတာပဲယောက်ျားသွားနေတာပဲမိန်းမသွားနေတာပဲပုဂ္ဂိုလ်တ attva သွားနေတာပဲအဲဒီဆွဲကြီးနဲ့သွားနေပြီဆိုရင်ဝိဇ္ဇာဉာဏ်နဲ့သွားတာခုယောဂီများကြတော့အဲဒီလိုမဟုတ်တော့ဘူးသူကသူရွေသဘောတောင်းသဘောတင်းသဘောလေးသဘောပေါ်သဘောစတယ် အဲ့ဒီသဘောလေးပဲသိသွားနေပြီဆိုရင်တော့ဝိဇ္ဇာဉာဏ်နဲ့သွားတာပညာနဲ့သွားတာနိကေတာလေးဆိုကြည်သမှာသာမန်လူများသိသွားသောခါသာမန်ဆိုတာကတရားမရှိမှတ်တဲ့ပုဂ္ဂိုလ်တွေကိုဆိုလိုတာနော်သာမန်လူများသိသွားသောခါငါထိုင်ငါသွားယူမှမိစ္ဆာ ငါဥစ္စာပဲမှတ်ဆွဲပညာဒိဋ္ဌိမျိုးပု္ပ္ပိုလ်အဝိဇ္ဇာကာမံလူများတည်သွားသောခါငါထိုင်ငါသွားယူမှမိစ္ဆာ

ဝိဇ္ဇာဉာဏ်လေးနဲ့ဗာဉာဏ်လေးနဲ့ဟင်ဒီဝိဇ္ဇာဉာဏ်လေးနဲ့သွားနေတာအမှန်တိုင်းသူ့ရဲ့သဘာဝလေးတိုင်းသူ့ဟာသူသိနေဒီသဘောတောင်သဘောတင်းသဘောလှုပ်သဘောမာသဘောပြောသဘောစသည်ဖြင့်တကယ်ကိုသူ့ရဲ့သဘာဝလေးတိုင်းသိနေတော့အမှန်တိုင်းသိအမှန်တိုင်းသိတဲ့အခါကျတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားညာအေးအဲ့ဒီတော့ဝိဇ္ဇာဉာဏ်လေးနဲ့သွားတာဆိုကြည့်လိုက်ယောဂီအများတည်သွားသောက ငါထိုင်ငါသွားယူမှကင်းကွာငါဥစ္စာပဲမဆွဲသူမှဝိဇာမျိုးအုပ်စိုးသည့်တင်ညာယောဂီအများတည်သွားသောအခါယောဂီ ငါထိုင်ငါသွားယူမှကင်းကွာနေသွားနေတာလမ်းနေတာဟာငါဆိုတာမရှိတော့ဘူးယောက်ျားမိန်းမဆိုတာမရှိတော့ဘူးသူ့အတူသူ့သဘောလေးတိုင်းသူသွားနေတာရုပ်ကြီးကသွားနေတာပဲစိတ်ဆိုတဲ့နံလေးကသိနေတာပဲဒါပဲအဲဒီမှာငါဆိုတာဒီထဲမှာမရှိတော့ဘူးဒါကြောင့်ယောဂီအများပြီးသွားတော့ခါ ငါထိုင်ငါသွားอยู่မှကင်းกว่าငါဥစ္စာပဲမဆွဲသူမှဝိဇာမျိုးပုစိုးတိတင်ညာဒီဒါကြောင့်ဘုန်းကြီးတို့ယောဂီများရဲ့အသွားဟာဝိဇာဉာဏ်လေးနဲ့တွား တကယ်ကိုအမှန်သိတဲ့ဉာဏ်လေးနဲ့သွားတင်းသဘောတောင်းသဘောလှုပ်သဘောရွေ့သဘောသူသဘောလေးနဲ့သူသွားနေတာအဲဒီခါကလည်းကြတော့အာယုံမစိတ်လေးကလည်းမြဲနေတဲ့အခါကျတင်းတာလေးတီးလိုက်ပေါ်တာလေးတီးလိုက်လေးသွားတာလေးတီးလိုက်ရော့သွားတာလေးတီးလိုက်တောင်းသွားတာလေးတီးလိုက်နေဒီသဘောလေးပဲလိုက်သိနေတော့ခြေတော့ဆိုတဲ့ပညာတရားလေးလည်းလုံးဝပြောက်သွားတယ် ဒီပုံမှန်လေးပဲငါရှိတော့ငါသွားတာဟာငါပဲငါသွားနေတာပဲဆိုတဲ့အဲ့ဒီငါဆိုတဲ့အစွဲကြီးရောရှိသေးရဲ့လားလုံးဝကိုမရှိတော့အဲ့ဒီအစွဲကြီးကင်းပြီးတော့တကယ်ကိုဝိဇ္ဇာဉာဏ်လေးနဲ့အမှန်ကိုမှန်တဲ့သိရဲ့ဉာဏ်လေးနဲ့သွားအဲ့ဒီသိဉာဏ်လေးနဲ့သွားနေလို့ဒီကဝိပဿနာဉာဏ်နဲ့ယုံဉာဏ်ကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်ကြီးအားကောင်းတဲ့အခါကျတော့သူ့အကြောင်းနဲ့သူ့အကျိုးအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ပြိဿသမုပ္ပါသဘောကိုသိတဲ့ဉာဏ် ဒီဉာဏ်ဤအားကောင်းလာရဲ့ကာကလကြတော့ရုပ်သဘောနံသဘောတွေရဲ့ပေါ်ပြီးပြောင်းဖြစ်ပြီးပြည့်လို့မမြဲတာသိတဲ့ဉာဏ်ဒီဉာဏ်ဤအားကောင်းလာတဲ့အခါကျတော့ဆင်းရဲတာကိုသိတဲ့ဉာဏ်ကိုလိုတိုင်းမဖြစ်သူသဘောတိုင်းသူမဖြစ်လို့အစိုးမရတဲ့အနတ္တလူပတနာဉာဏ်ဒီဉာဏ်ဤအစစ်စစ်အားကောင်းလာတဲ့အခါကလာကြတော့ဝိပဿနာဉာဏ်ဤအားပြည့်သွားပြီဆိုရင်တော့အရိယာမဉ္ဇဉ်ပုံဉာဏ်ဖြင့်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလား နိဗ္ဗာန်မျက်မှောက်ပြုပြီးတော့အပေကင်းနိုင်အပေကင်းစေနိုင်တဲ့သောတပတ္တိမညာပူညာရပြီးတော့သောတပရိယပုဂ္ဂိုလ်ကြီးဖြစ်သွားနိုင်တယ်။ဒီတက်ပြီးတော့လည်းပဲအထက်တဲ့ဝိပဿနာဉာဏ်ကြီးအထက်တဲ့မညာကြီးစဉ်စဉ်တက်ပြီးတော့လည်းပဲကိလေသာအသောကုန်ခန်းပြီးတော့သုဘတယဟန်ကြီးတို့ကဲ့သို့ကိလေသာအသောကုန်ခန်းယဟန်နာတိအောင်မဖြစ်နိုင်ဘူးလားဗျာ။ဒီဒါကြောင့်မို့တွားတဲ့အခါမှာတေချာ အမှတ်တတိလေးနဲ့သွားဖို့မလိုအပ်ဘူးလားဒီရှုမှတ်မှုတတိကလေးနဲ့သွားရအဲလိုပဲခွန်ကြီးတို့ထီတော်ဝါထီတော်မိတိပါဇာနာတိထီတော်ဝါရက်တော်လီဝါရက်လျင်လီဝါရတုံရဆေရကဲ့ရစင်မူလီထီတော်မိတိရက်တိဝေပါဇာနာတိတိဤဝါတိအောင်ရှုပါ အဲဒီတော့ရက်တဲ့အခါမှာလေးပဲဌာနာတိတုပိဧတေဝနယောလို့ဒီလိုဖွင့်ပြထားတယ်။ရက်ချင်းစသည်တို့၌လည်းပဲဧတေဝနယောဤနည်းအတိုင်းပဲဆိုတော့သိုးသောကသွားတဲ့နည်းအတိုင်းပဲ။သွားတဲ့အခါမှာလေးပဲကြည့်ပေါ့။သူရဲ့မိဂုံးလေးတွေကကောကိစ္စတိကတ္တဗေမနာကိစ္စတိကိင်္ဂရဏကိစ္စတိစသည်ဖြင့်မိဂုံးလေးအခုလည်းပဲဒီအတိုင်းပဲ။ ရက်တဲ့နေရာမှာလည်းပဲဒီတိုင်းပဲအဲ့ဒီမိဂုံလေးကြီးပါလာဒါကြောင့်စိတ်တကိရိယာဝါရောတာတို့ဝိပါရိနာပဲစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤတဏှာလှုပ်ရှားခြင်းကြောင့်အဲဒီမှာစိတ်ကြောင့်စိတ်ကရက်ရှင်တဲ့အတွက်ကြောင့်မို့ယုတ်ကြီးကရက်နေတာဘသူကရက်ရှင်တာလဲခုပညာရှောင်းပြီးတော့ယောဂီပုဂ္ဂိုလ်ကရှုမှတ်နေတယ်ကျွားတယ်လမ်းနေချားတယ်ရှုမှတ်တယ် ကိုတတ်မှတ်တဲ့နေရာဈဉ္ဉံလာဆုံးပြီဆိုတဲ့ကအဲ့ဒီနေရာရောက်တာနဲ့စိတ်ကဘာဖြစ်ခြင်းလဲဒီအဲ့ဒီမှာရက်ခြင်းတဲ့စိတ်တွေဖြစ်လာတာဒါကြောင့်မို့ဒီမှာရက်ခြင်းတဲ့စိတ်ကဌာနာတိတုပိအဲ့ဒီရက်ခြင်းစသည်တို့၌လေဣတိဝနယောတဲ့အဲ့ဒီသွားခြင်းစသည်နဲ့အတူတူပဲတဲ့တတရပိထိုရက်ခြင်းစသည်တို့၌လေတိဋ္ဌာမိတိတိဋ္ဌာမိနိတိရာမိသေယမိတိစိတ်ကယံညီထိုင်းမိ လျောင်းမီဟုကြံစီသောစိတ်သည်ဥပ္ပစ္စတိရှိမှုစွာဖြစ်ပေါ်လာတယ်။ရမ်းမယ်ဆိုရင်လည်းပဲရက်ချင်တဲ့စိတ်လေးကရှိမှုစွာဖြစ်တယ်။ရက်ချင်တဲ့စိတ်လေးကရှိမှုစွာဖြစ်ပြီးတော့မှယုတ်ကြီးကဘာဖြစ်သွားလဲ။ရက်တယ်။ဒါကြောင့်တန်ထိုရက်မြည်ထိုင်ပြီးလျောင်းမီဟုကြံသောစိတ်ကဝါယံစလေးဒီတောင်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေ။စိတ်ကရက်တော့မယ်ဆိုတဲ့အခါရက်ချင်တဲ့စိတ်လေးဖြစ်ပေါ်လာပြီဆိုရင် စိတ်တဇဝါယောတတ်တွေပြန့်နှံ့ပြီးတော့ခန္ဓာကိုယ်ကြီးဟာရော့ကျသွားသလားတောင့်တင်းလာနေတောင့်တင်းလှုပ်ရှားမှုတွေဖြစ်လာတယ်အဲဒီဝါရောတောင့်တင်းလှုပ်ရှားမှုကဝိညာဉ်တွေတွန်းကံမှုတတ္တိထုကိုဇနေတိဖြစ်ပေါ်စေတယ်ဝါရောတတ်ကဥမာတွန်းကံမှုတွေဖြစ်လာအဲလိုတွန်းကံမှုတွေဖြစ်ပြီးတော့စိတ်တကရိယာဝါရောတာတို့ဝိပါရိဏစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤတဏှလှုပ်ရှားခြင်းကြောင့်တက္ကလတ္တကာယတတကိုယ်လုံးဤ ကောတိတောပတ္ထာယဥပိတဘာဝအောက်အစွန်းမှစ၍ထောင်နေခြင်းကိုဌာဏံတိရက်ချင်းဟူ၍ဝိသတိခေါ်ဆိုရတယ်။အောက်ဆုံးကစပြီးတော့အပေါ်ကိုခွန်ကြီးတို့ယောဂီများဘယ်လိုဖြစ်နေတာလဲ။ထောင်နေတယ်။အောက်ဆုံးကစပြီးအပေါ်ကိုထောင်နေတဲ့သဘောလေးကိုဌာဏံတိဝိသတိရက်ချင်းလို့ခေါ်ဆိုရတယ်။ခွန်ကြီးတို့ရက်နေတဲ့အခါလေးမှာဒီမှာအောက်ကနေပြီးတော့အောက်ဆုံးကချိန်မှာခြေပေါ်ကနေစပြီးတော့ထောင်နေတယ် အဲလိုထောင်ထောင်လေးဖြစ်အဲဒီထောင်ထောင်လေးဖြစ်ပြီးတော့မှအပေါ်ပိုင်းခန္ဓာကိုယ်ကြီးဟာတောင့်တင်းနေဒေချာကြည့်ဘုန်းကြီးတို့ယောဂီနဲ့ရက်တဲ့အခါလေးမှာကိုယ့်ဟာကိုယ်ခြုံကြည့်ရက်တယ်လို့ရှုမှတ်တဲ့အချိန်လေးမှာပေါ့ဒီဒေချာချာရှုမှတ်တဲ့အချိန်လေးမှာဒေချာကြည့်ဒီကိုယ်လုံးဆံများကခြေပြားတိုင်အောင်အပေါ်ကနေပြီးတော့အောက်ထိအောင်အကုန်လုံးရက်တဲ့အမူအရာလေးကိုအကုန်လုံးစိုက်ပြီးကြည့်နေတယ် အဲလိုရက်တဲ့မူရံလေးကြည့်နေတဲ့အခါမှာဒီအောက်ဆုံးကနေအပေါ်ပိုင်းကိုထောင်ပြီးတော့တောင့်နေတဲ့သဘောတွေ့ရတယ်။ဘာသဘောတွေ့ရတာလဲ။တောင့်တင်းနေတဲ့သဘောတွေ့ရတယ်။နောက်တစ်ခါရင်းပြီးတော့လှုပ်နေတဲ့သဘောမတွေ့ရဘူးလား။ဒီရင်းပြီးလှုပ်နေတဲ့သဘောတွေ့ရ။အခုရက်တဲ့အမူအရာကိုရှုတဲ့ပုဂ္ဂိုလ်ကြီးဒီဒီချာချာလေးစူးစိုက်ပြီးရှုကြည့်ပါ။အခုဘုန်းကြီးပြောတဲ့အတိုင်းတွေ့ပါလိမ့်မယ်။အောက်ဆုံးကနေပြီးတော့အပေါ်ကိုတစ်ခါနဲ့တောင့် ပြီးတော့ထောင်းနေတာနောက်ပြီးတော့ခန္ဓာကိုယ်ကြီးကငြိမ်မနေဘူးငြိမ်ပြီးလှုပ်နေတာတင်းရင်းနေတချို့ပုဂ္ဂိုလ်ဟာအဲ့ဒီအတွေ့မျိုးကို မတွေ့ဘူးတဲ့ပုဂ္ဂိုလ်ကြတော့မူးတယ်လို့ပြောလို့ရှိတယ်ရက်တယ်လို့မှတ်တဲ့အခါမှာမူးတယ်ဗျာလို့ပြောလို့ရှိတယ်မူးလုံးလို့ဒီတိုင်းအလွတ်တောင်မရနိုင်ဘူးဘေးနာနာယံရှိတာလေးကိုနာယံကိုကင်ထားရတယ်ဆိုတာလည်းရှိသေးတယ်ဘာကြောင့်လဲဆိုရင်ခန္ဓာကိုယ်ကြီးကငြိမ်နေလို့လားလှုပ်နေလို့လားလှုပ်နေလို့ အဲတော့အောက်ပိုင်းကအောက်ပိုင်းကနေပြီးတော့ထောက်ကန်နေတဲ့သဘောအပေါ်ပိုင်းကယိမ့်ပြီးတော့လှုပ်နေတဲ့သဘောဟာဓာတ်နဲ့ပြောရင်ဝါယောဓာတ်ပဲဘာဓာတ်လဲဝါယောဓာတ်ပဲဝါယောဓာတ်ရဲ့သဘောလေးကိုလေကိုကသိထားဖို့လိုတယ်ဝါယောဓာတ်ရဲ့သဘောဟာထောက်ကန်တတ်တဲ့သဘောတောင့်တင်းတတ်တဲ့သဘောရင်းရိုင်တတ်တဲ့သဘောလှုပ်ရှားတတ်တဲ့သဘောထောက်ကန်တောင့်တင်းလျှော်ခြင်းတည်းရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်ရွေ့ရွေ့ရွေ့ရွေ့နေတဲ့သဘော ရင်းရင်လှူရှားရွေသွားတတ်သည် သူလိုရာပဲတွန်းလျက်ဆောင်သည်ကိုကရှေ့ကိုသွားမယ်ဆိုရင်ရှေ့ဘက်ကိုတွန်းဆောင်သွားတယ်နောက်ကိုဆုပ်မယ်ဆိုရင်နောက်ဘက်ကိုတွန်းဆောင်သွားတယ်သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတ်တိမှန်မြတ်ယောဂီဒါကြောင့်ရက်တယ်ဆိုရင်ထောက်ကန်နေတဲ့သဘောဟာသိထင်ရှားတယ်ဘာသဘောလေးထင်ရှားနေလဲဒီအောက်စွန်းကနေအပေါ်ကိုထောက်ကန်ထားတဲ့သဘော အဲလိုထောက်ကန်နေတဲ့အခါကျတော့တောင့်တင်းနေတာတွေ့ရဘာဖြစ်နေတာတွေ့ရလဲတောင့်တင်းနေတာတွေ့ရအပေါ်ပိုင်းကျတော့ရင်းပြီးတော့လှုပ်နေတဲ့သဘောတွေ့ရအဲ့ဒါလေးကိုကိုကရက်တယ်ရက်တယ်သွားပြီးရင်းနေမမှန်နဲ့လှုပ်တယ်လည်းမမှန်နဲ့တောင့်နေတင်းတယ်မမှန်နဲ့အဲ့ဒါကဉာဏ်နဲ့သိနေရမှာဘာနဲ့သိရမှာလဲမိမိရတော့ရက်နေတဲ့အမူအရာလေးကိုပဲအာယုံစိုက်ပြီးကြည့်ရမယ်ဘာအမူအရာလေးကိုကြည့်ရမှာလဲ ရက်နေတဲ့အမူအရာလေးတွေမိမိကအာယုံလေးဆိုင်ပြီးကြည့်နေသေချာစူးစိုက်ပြီးကြည့်နေအဲလိုရက်နေတဲ့အမူအရာလေးကိုစိုက်ပြီးကြည့်နေတဲ့အခါကလည်းမရင်းနေတဲ့သဘောတွေတွေ့နေနေမယ်လှုပ်နေတဲ့သဘောတွေတွေ့နေနေမယ်ထောက်ကန်နေတဲ့သဘောတွေတွေ့နေမယ်တောင့်တင်းနေတဲ့သဘောတွေတွေ့နေမယ်အဲဒါတွေအားလုံးဟာဝါယောဓာတ်ကြီးတယ်ပဲဘာဓာတ်တွေလည်းပဲဒီဝါယောဓာတ်ကြီးတယ်ပဲဒါကြောင့်မို့ယတ္တယမှန်တိသေးသေးချာချာမြင်အောင်ကြည့် တောင့်နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ရင်းနေတာလှုပ်နေတာလေးတွေ့ရ၏အဲဒါဝါယောဓာတ္တတိဗတ္တတိဗတ္တတိလေကဲဆိုကြည့်လိုက်ယတ္တာယမန်တိသေးသေးချာချာမြင်အောင်ကြည်ထောက်တင်းနေတာလေးတွေ့ရ၏ ရှောင်းမိရာလေးတွေ့ရ၏ရိမ့်နေရာလေးတွေ့ရ၏သေတာဝါယောတတ္တိယတာယမန်တိသေသေးချာချာမြင်အောင်ကြည် တောင့်နေရလေးတွေ့ရ၏တင်းနေရလေးတွေ့ရ၏ရိမ့်နေရလေးတွေ့ရ၏ဧရာဝါယောတတ္တိဒီဒါဘုန်းကြီးတို့ယောဂီများ ရပ်ပြီးတော့ရှုမှတ်တာခိတ္တခဏရပ်ပြီးရှုမှတ်တာလေးပေါ့ဈဉဏ်ဆုံးလို့ပါဆုံးလို့လေဈဉဏ်ဆုံးပြီဆိုရင်မိမိကမျက်စိတူယူစီကိုလည်းနှမ်းမကြည့်ရဟိုဒီဒီလည်းမကြည့်ရဈဉဏ်ဆုံးပြီဆိုတာနဲ့မျက်စိလေးမှိတ်လိုက်ခြေတော်လေးဇုံရမျက်စိလေးမှိတ်လိုက် အဲ့ဒီအချိန်မှာမိမိကတပြင်းလေးချလိုက်ရင်အဲ့ဒီတပြင်းလေးနဲ့အတူရက်တယ်ဒီကိုယ်လုံးဆံများကခြေပြားတယ်အောင်ဒီကိုယ်လုံးကိုအာယုံစိုက်ပြီးရက်တယ်ရှုလိုက်အဲ့ဒီမှာရက်တယ်နှစ်ချက်သုံးချက်လေးချက်ငါးချက်ခဏခဏရက်တာတော့ဒီလောက်ပဲရှုမှနိုင်ပါပါဘူးအဲ့ဒီလောက်လေးရှုမှရင်အခုပြောတယ်အောက်ပိုင်းကတောင့်တင်းပြီးတော့နေတာကိုတွေ့ပြီးတော့အပေါ်ပိုင်းကျတော့ရင်းပြီးလှုပ်နေတာကိုတွေ့နေရတယ် အဲ့ဒီသဘောကြီးအားလုံးဝါယောဓာတ်ကြီးတယ်ပဲဘာဓာတ်ပါလိမ့်မလဲဝါယောဓာတ်ကြီးတယ်အဲ့ဒီဓာတ်လေးကိုဒီမှာဝါယောဓာတ်လေးကိုသိချာမြင်နေတာအမှန်သိတာလားအမှားသိတာလားဝါယောဓာတ်ကဘာတရားလဲသိနေတဲ့စိတ်လေးကရက်တယ်ဆိုတဲ့အခါဘာနဲ့ဘာသိရလဲရုပ်နဲ့နာမ်နဲ့တွေ့ရတော့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လား မရှိတော့ဘူးခန္ဓာကိုယ်ကိုယ်ကောင်ကြီးဆိုတာမတွေ့တော့ဘူးရင်းနေတဲ့သဘောလေးပဲတွေ့ရတယ်တောင့်တင်းနေတဲ့သဘောလေးပဲတွေ့ရတယ်လှုပ်နေတဲ့သဘောလေးပဲတွေ့ရတယ်ခန္ဓာကိုယ်ရဲ့ပုံမှန်တရားဆိုတာကိုဘယ်လိုမှမှတ်ဆလို့တောင်မရနိုင်တော့အဲ့ဒီသဘောလေးကြီးတဲ့အဲ့ဒီသဘောလေးဟာဝါရောတဲ့ယုတ်တရားလေးပဲသိနေတဲ့စိတ်လေးကနံတရားလေးပဲရက်ခက်လေးမှာရက်တယ်လို့ရှုနေတာလေးမှာယုံတဲ့နံကိုပဲတွေ့နေတယ်။ဘာနဲ့ဘာကိုတွေ့နေရလဲ။ဒီတထင်ကတခဏလေးရက်တဲ့အခါ

ကိုယ်စိတ်အာယုံထဲမှာခန္ဓာကိုယ်ကြီးဟာရှည်အပေါ်ကိုဆောင်တက်သွားတာကြီးရှည်ကြီးလို့ထင်ရတခါတရံမှာပုပုတိတိလေးစမောလေးဖြစ်သွားတာလေးတွေ့ရတကယ်လို့ကိုယ်ဟာရက်တဲ့ဣရိယာပုဂ္ဂိုလ်တည်တံ့အနေအားဖြင့်ရှုမှတ်မယ်အခုပြောတာလေးကဈဉ္ညာဆုံးတဲ့နေရာလေးမှာရှုမှတ်တာ။ဘာဆုံးတဲ့အချိန်လဲ။ဒီဈဉ္ညာမှတ်ပြီးဆုံးတဲ့အချိန်လေးမှာအခုရတ္တာလေးကိုရှုမှတ်တာကိုပြောတာ။ တကယ်လို့ကိုကရက်တဲ့ဣရိယာပုနဲ့သီးသန့်ထိုင်ဣရိယာပုရှုတယ်လို့ပေါ့ရင်းညာဣရိယာပုရှုတယ်လို့ရက်တဲ့ဣရိယာပုလေးနဲ့သီးသန့်ကိုထိုင်တဲ့နေရာမှာပဲဖြစ်စီတခြားတနေရာလေးမှာပဲဖြစ်စီနာယံဘက်ကိုမျက်နှာမူပြီးလို့ပဲဖြစ်စီနာယံကြိုးပေးလို့ပဲဖြစ်စီပေါ့နှစ်သက်တယ်လို့ပဲအဲဒီမှာဇုံရပြီးတော့လက်ကလေးကိုရှေ့ကိုပိုက်တာလက်ကလေးကိုဘယ်မှာပိုက်တာလဲ

ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲရှုနေအဲလိုရှုနေလို့ယောဂီပုဂ္ဂိုလ်ဟာ9မိနစ်10မိနစ်15မိနစ်ရှင်းလာပြီဆိုရင်အောက်ပိုင်းကနေပြီးတော့ပထမတောင်တင်းနေတာတွေ့ရတယ်နောက်ရေးပြီးလှုပ်တာတွေ့ရတယ်နောက်တစ်ပြေးပြေးနဲ့10မိနစ်15မိနစ်လောက်ကြာတော့အောက်ပိုင်းကခြေဘွားကအေးလာတာလားပူလာတာလား ဒီခြေပွားအောက်ကပူနေတဲ့သဘောတွေထင်ရှားလာအဲဒီခါမှာယောဂီကပူတယ်ပူတယ်ပူတယ်ဖြည်းဖြည်းချင်းလေးရှုပူတယ်ပူတယ်ပူတယ်ပူတယ်တော့မလုံးနဲ့ရှားကလုတ်တိုက်နေဦးမယ်အဲတော့ဖြည်းဖြည်းလေးသူ့အတူပူတာလေးနဲ့ဒီကပူတယ်လို့ရှုစိတ်ကလေးနဲ့အတန်တွဲရှုရမှာလားစိတ်နဲ့ရှုရမှာစိတ်ကလေးနဲ့ရှုရမှာ အဲ့ဒီမှာဟိုကပူတာလေးရေဒီကပူတယ်လို့ရှုစိတ်ကလေးဟိုကပူတာလေးရေနောက်တစ်ခါပူတယ်လို့ရှုတဲ့စိတ်ကလေးဟိုကပူနေတာလေးရေနောက်ထပ်ပူတယ်လို့ရှုတဲ့စိတ်ကလေးတစ်ထက်တစ်တစ်ထက်တည်းအဲ့ဒီမှာတစ်ခါလေးကပ်ကပ်ကြသွားပူမှုလေးနဲ့မတ်စိတ်ကလေးနဲ့တစ်ထက်တစ်ကြနေရအဲ့ဒီပုံမှာမတ်စိတ်ကလေးစိုင်းပြီးကြနေတဲ့အခါကျတော့ဟောပူတာလေးတိုးလာရင်တိုးလာမှမသိရဘူးလား ရှုမှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေပူလာလေအဲဒီမှာခြေပွားကနေပြီးတော့ဟောခြေမျက်စိလက်ပြောင်တက်လာတယ်ကိုယ်ကလည်းဇွဲကောင်းကောင်းနဲ့ရှုရတယ်အဲ့ဒီခြေမျက်စိလောက်တက်လာတာကနေပြီးတော့နောက်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းခြေသလုံးခြေသလုံးကနေပြီးတော့ဒူးဝင်းထီအောင်တက်လာပူလာတယ်အဲ့ဒီမှာပုံမှုဝေဒနာတွေဟာပြင်းပြင်းထန်ထန်အပေါ်ကိုတက်လာလိမ့်မယ်မှန်လေတူလီမှန်လေတူလီမှန်လေတူလီ မိမိဘက်ကသိခံနိုင်တယ်များသိခံပြီးတော့ရှုရတယ်။ဒါတော့သိမခံနိုင်လို့ဝေဒနာသိမခံနိုင်လို့ကိုယ်ကဒီဣရိယာပုကိုပြောင်းလိုက်ပြီဆိုရင်ဝေဒနာရဲ့အဖြစ်အပျက်ကိုသိပါမလား။ဝေဒနာကိုဣရိယာပုကကွယ်တယ်။ဝေဒနာကိုဘာကွယ်နေတာလဲ။ဝေဒနာရဲ့သဘောကို မသိအောင်ဣရိယာပုနဲ့ဖုံးဖုံသွားတယ် အဲတော့အိရိယာပုကဟိုလိုပြင်လိုက်ဒီလိုပြင်လိုက်ရွှေ့လိုက်ဆိုရင်ဟောဝေဒနာဖြစ်ဖြစ်ကိုမသိတော့ဘူးအဲဒီဝေဒနာကိုကိုကဇွဲကောင်းကောင်းနဲ့တက္ကတက္ကတက္ကတက္ကတက္ကတက္ကရှုရဘုန်းကြီးတို့မြန်မာနိုင်ငံမှာဒီရက်တဲ့ဣရိယာဘုံနဲ့ရှုမှတ်ပြီးတော့တရားတွေပေါက်မြောက်သွားတဲ့မထေရကြီးရှိပါတယ်တရားတွေပေါက်မြောက်သွားတဲ့မထေရကြီး မော်လမြိုင်ဘက်ကတော်ကူဆရာတော်ကြီးဆိုတာထင်ရှားတယ်။ဒီတော်ကူဆရာတော်ကြီးဟာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိတိယတိုင်းဒီမှာတတိပ္ပံနေနဲ့ထိုင်နဲ့ရှုမှတ်တဲ့ကမ္မနဲ့ဖောင်းတာပိဏာလေးရှုမှတ်ရက်ရှုမှတ်တဲ့ကမ္မလေးစောစောကပြောတဲ့အတိုင်းဖောင်းတဲ့ပိနဲ့အာယုန်လေးရှုမှတ်ရက်တဲ့အမူအရာလေးပြောင်းရှုမှတ်လိုက်ဖောင်းတဲ့ပိနဲ့အာယုန်လေးရှုမှတ်လိုက်ပူတဲ့အမူအရာလေးရှုရင်ပူတာလေးရှုလိုက် တောင်းတာတင်းတာလေးတွေပုံရင်တောင်းတာတင်းတာလေးရှုလိုက်ဒီလိုပဲအဲဒီမှာရက်တဲ့ဣရိယာပုတ်နဲ့အဲဒီဒုက္ခုဆရာတော်ကြီးဟာသူကိုယ်တိုင်လည်းပဲပေါပေါမြောက်မြောက်အားထုတ်ခဲ့သူစီလာပြီးတော့တရားဘာဝနာပွားများကြတဲ့ယောဂီသူတော်စင်တွေကိုလည်းပဲဒီရက်တဲ့ဣရိယာပုတ်နဲ့အထူးပြုပြီးတော့အားထုတ်စေပါလေ ခိုင်းတဲ့ဣရိယာပုနဲ့လည်းရှုမှတ်ခိုင်းတယ်ဈဉ္ဉံဣရိယာပုလည်းရှုမှတ်ခိုင်းတယ်အေးရင်လည်းရှုမှတ်ခိုင်းတယ်သို့တော့ရတဲ့ဣရိယာပုကတော့အထူးပြုပဲအထူးပြုပြီးတော့ရတဲ့ဣရိယာပုနဲ့ရှုခိုင်းတယ်အဲဒီမှာဒီဘုန်းကြီးတို့ဒီကနေပြီးတော့ဓမ္မနိုင်ငံအရရကသွားပြီးတော့အထုတ်ကြပါဒီရန်ကုန်ကဒကာဒကမတွေယောဂီတွေသွားပြီးအထုတ်ကြပါအဲဒီအထုတ်တဲ့ပုဂ္ဂိုလ်တွေပြန်လာတဲ့ကဘုန်းကြီးက မေးကြည့်တဲ့အခါမှာသူတို့ဘယ်လောက်ထိအောင်ရပ်ပြီးအားထုတ်နိုင်လဲဆိုရင်တော့သူတို့တော့၄နာရီလောက်ထိအောင်တော့အားထုတ်နိုင်ခဲ့တယ်။ဆရာတော်ကြီးကိုယ်တိုင် အားပေးပြီးတော့ဘယ်လုပ်ဖဲလုပ်လို့အခက်အခဲဆိုတာကြုံရမှာပဲအတားအဆီးအနှောက်အယှက်ဆိုတာကြုံမှာပဲတဲ့။ကိုယ်တို့စီးပွားရှာတဲ့နေရာမှာဖြစ်စီပညာရှာတဲ့နေရာမှာဖြစ်စီအခက်အခဲလေးတွေတော့မရှိဘူးလား။ အခက်ခဲကြုံတိုင်းနောက်ဆုံးနေရရင်အောင်မြင်မှုရပါမလားဘာအခက်ခဲပဲကြုံကြုံကြုံလာတဲ့အခက်ခဲကိုတခါနဲ့ရင်ဆိုင်ရမှာပဲအခုတော်ကူဆရာတော်ကြီးကယောဂီပုဂ္ဂိုလ်ဟာဒီမှာပူမှုဝေဒနာတွေပြင်းထန်စွာခံစားရလို့မခံတာတဲ့အနေအထားမျိုးရောက်လာပြီဆိုရင်ဆရာတော်ကြီးကပြောပြီ ဇွဲနဲ့သိခံပြီးတော့ရှုသိခံပြီးတော့ရှုဘယ်လိုအခက်ခဲပဲ ကြုံကြုံအတားအဆီးပဲလာလာကြုံလာတဲ့အတားအဆီးတွေကိုရင်ဆိုင်ပြီးတော့ကြော်လွန်သည်ဖြစ်အောင်ကြိုးစားပြီးရှုရမယ်။အဲတော့ရှေ့ကချောင်းကြီးချထားရင်လည်းပဲဒီချောင်းကိုဖြတ်ရမယ်။တောင်ကြီးကာစီထားရင်လည်းဒီတောင်ကိုကျော်တက်ရမယ်။မြေကြီးကာစီရင်လည်းဒီမြေကိုတခါနဲ့မိမိရတဲ့နည်းနဲ့ဖောင်ခွက်ပြီးကူးရမယ် ဖြစ်ပေါ်လာတဲ့အခက်အခဲတွေကိုဒီတိုင်းနောက်ဆုတ်သွားပြီးတော့နောက်ဆုတ်အရှုံးပေးရမှာမဟုတ်ဘူးအဲ့ဒီအခက်အခဲကိုရင်ဆိုင်ပြီးတော့အောင်မြင်သည်ဖြစ်အောင်ကြိုးစားရမယ်ဆိုပြီးဆရာတော်ကြီးကအားပေးအဲ့လိုအားပေးတဲ့အခါယောဂီများလည်းစိတ်အားတက်ပြီးတော့ကဲဘာပဲဖြစ်ဖြစ်ငါတော့မရွှေ့တော့ဘူးဆက်ပြီးကြိုးစားရှုမယ်ဆိုပြီးတော့ဆက်ပြီးကြိုးစားပြီးရှုတဲ့အခါမှာသူတို့၃နာရီ၄နာရီရတယ်လို့ဆိုပါတယ်အဲ့ဒီဆရာတော်ကြီးကိုယ်တိုင်ကတော့ဖြင့်ရက်တဲ့ဣရိယာပုနဲ့24နာရီတိုင်တိုင် နိုင်နိုင်နင်းနင်းရှုမှတ်နိုင်တယ်လို့ဒီလိုကြားသိရဖို့ပါ။ဒါရတဲ့ဣရိယာပုဂ္ဂိုလ်နိုင်နေတာလားမနိုင်နေတာလား။နိုင်နိုင်နင်းနင်းအထုတ်နိုင်တယ်။အဲဒီရတဲ့ဣရိယာပုနဲ့နိုင်နိုင်နင်းနင်းကြိုးစားအထုတ်တယ်လို့ထိုင်တဲ့ဣရိယာပုနဲ့လည်း24နာရီတဲ့။ရင်းညာဣရိယာပုနဲ့လည်း24နာရီဆောင်နိုင်တယ်တဲ့။နောက်ဆုံးဣရိယာပုလည်းလျောင်းတဲ့ဣရိယာပုနဲ့လည်းပဲ24နာရီတဲ့။ အဲတော့ဒီလောက်ထိအောင်ဣရိယာပုတိကိုနိုင်နိုင်နေနေအားထုတ်နိုင်တဲ့ဆရာတော်ကြီးပဲအဲတော့ဘုန်းကြီးတို့ယောဂီများကိုရွေးပါဆိုရင်ဒီဣရိယာပု၄ပါးမှာဘယ်ဣရိယာပုကိုရွေးမှလဲပြောပါဣဒ္ဓဣဒ္ဓဣရိယာပုလားဣဒ္ဓဣရိယာပုရွေးမယ်ဆိုရင်လည်းဘုန်းကြီးကရွေးကြည့်ပါဘုန်းကြီးတို့စောင့်မယ်အလှည့်ကြနေအလှည့်ကြနေစောင့်မယ်မပြင်းနဲ့မပြောင်းနဲ့အဲ့ဒီမှာ ကဲစပြီးတော့ပက်လက်နဲ့အနေထားမှုနဲ့သွားမလားစောင်းရဲ့အနေထားမှုနဲ့သွားမလားသွားကျင်တာနဲ့သွားစောင့်မယ်အဲဒီမှာအစောင့်နဲ့အဲဒါမလုံမချမ်းမရွှေ့မပြောင်းမဲနဲ့အဲဒီမှာ24နာရီအထုတ်ကြည့်စမ်းပါအခုခွန်ကြီးတို့အေးရပေါ်ရောက်လို့တနာရီတနာရီကြော်ရင်ဟိုဘက်ဒီဘက်ပါလောက်ရလဲနှဲ့နေရပြီလေဒါဘာဖြစ်လို့လဲဝေဒနာတွေပေါ်လို့ငါပေါ်လို့လဲသိခံနိုင်လို့လားသိမခံနိုင်လို့လားဒီဝေဒနာကိုသိမခံနိုင်တဲ့အတွက်ကြောင့်ကိုပြောင်းရပြီရွှေ့ရပြီပြင်ရပြီ အခုဒီဆရာတော်ဘုရားကြီးဟာအခု24နာရီလုံးလုံးအပြောင်းရွှေ့ပြုပြင်မရှိဘဲနဲ့အဲဒီမှာတရားနဲ့ဣရိယာပုလည်းပဲနိုင်နေနေနေရက်တဲ့ဣရိယာပုကိုလည်းပဲနိုင်နေနေနေရှုမှတ်တော်မူတယ်။အဲဒီရက်တဲ့ဣရိယာပုနဲ့ပဲရက်ကမထမ်းနဲ့ပဲဆရာတော်ဘုရားကြီးဟာတရားတွေပေါင်းမြောက်သွားတယ်လို့ဆိုပါ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲရက်တဲ့ကံမှလည်းပဲတည်တည်ချာချာလေးရှုဖို့လို့အရေးမကြီးဘူးလားဗျာ။ဟိုကရက်နေတဲ့အမူအရာလေးရဲ့ သိမှုလေးရဲ့နှစ်ခုကွဲသွားဖို့လိုတယ်။ရက်တဲ့အမူအရာရဲ့ပါရင်လေ။ဒီအဲ့ဟာလေးနှစ်ခုကွဲဖို့ပဲ။ရက်တဲ့အမူအရာလေးကယုတ်သိမှုလေးကပါလေ။ဒီအဲ့ဒီလိုကွဲသိရင်နာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ပဲ။ဘာနဲ့ဘာကိုပိုင်းခြားသိတဲ့ဉာဏ်လဲ။ကဲဆိုကြည့်လိုက်ရက်တဲ့မူအရာ။ နေုံနေတော့ရက်စင်ဆက်ဆံရက်တယ်မှတ်၍နှစ်ရယုတ်နံကွဲတိယံမှတ်ဉဏ်ရှင်း၍ကြည်ရက်စင်ဆက်ဆံရက်တယ်မှတ်၍နှစ်ရယုတ်နံကွဲတိယံ မှန်ညာရှင်း၍ကြည်ဆိုကြည့်ပါရတ္တမှတ်၍နယယုတ်နံ ရပ်နေတဲ့အမူအရာလေးမှာဉာဏ်လေးနဲ့ကြည့်နော်။ဘာနဲ့ကြည့်ရမှာလဲ။ဉာဏ်မျက်စိနဲ့မြင်အောင်ကြည့်ဘုန်းကြီးတို့ယောဂီများသိချာကြည့်။တကယ်တမန်ကဆံကလေးရတဲ့ရတဲ့ရတဲ့ရတဲ့မလုံးနဲ့။ကိုကရပ်နေတဲ့အမူအရာလေးဟာတောင့်တင်းနေတဲ့သဘော၊ရိမ်လှုပ်နေတဲ့သဘောဒါလေးကိုသိချာမြင်အောင်ကြည့်။အဲဒီခါကျတော့မှဟိုကရပ်နေတာတောင့်တင်းနေတာလေးဒီကသိမှုလေးရေနှစ်ခု꿰သွားလိမ့်မယ်။ဟုတ်တယ်မလား။ ဒါမှမဟုတ်သေချာဉာဏ်နဲ့မြင်အောင်ကြည့်ရတယ်ဆိုရက်တဲ့မူယာသိမှုဟာကွဲကဉာဏ်နှင့်သည်ရက်တဲ့မူယာသိမှုဟာကွဲကဉာဏ်နှင့်သည် ရင့်နေတဲ့အမူအရာလေးအောက်ပိုင်းကနေပြီးတော့ပေါ်ပိုင်းကိုတခါလေတောင်းပြီးတော့ထောင်နေတဲ့သဘောရင်းနေတဲ့သဘောဒီသဘောလေးကိုသိချာမြင်အောင်ကြည့်အဲဒီကရင့်နေတာလေးရေဒီကရက်တယ်လို့သိနေတဲ့သိမှုစိတ်သိစိတ်ကလေးရေဘယ်နှခုလဲနှစ်ခုရက်တဲ့အမူအရာလေးရေသိမှုရေနှစ်ခုကွဲသွားပြီဆိုရင်ရက်နေတာလေးကယုတ်သိမှုလေးကပါလဲဆိုလိုက်နာယုတ်ကွဲမှုနာမရူပနာမရူပ ပရိသေရညာနာဖြစ်လေ၏နံယုတ်ကွဲမူနာမရူပပရိသေရညာနာဖြစ်လေ၏ဆိုကြည့်ပါ နာနေယုတ်ကွဲသိသွားရင်နာယုတ်ကိုသိတဲ့ဉာဏ်ပညာမှလိမ့်မယ်ဒီအဲ့ဒီမှာနာမရူပပြိစေတာဉာဏ်လို့ပြောထားတယ်အဲ့ဒီလိုနာနေယုတ်ကိုကွဲသိပြီဆိုရင်ဝိတုဒ္ဓိနဲ့ပြောမယ်ဆိုရင်ဒိဋ္ဌိဝိတုဒ္ဓိဘာဝိတုဒ္ဓိလဲအတိအမြင်စင်ကြယ်သွားပြီဘာစင်ကြယ်သွားပြီလဲ သောသောပိုင်းလုံးကတော့မိမိရှုနေတာတွေဟာငါပဲဟိုကရှုကအာယုရက်နေတာလဲငါပဲရက်တယ်လို့ရှုသိနေတာလဲငါပဲငါတခုတည်းပဲအခုကြတော့မဟုတ်ဘူးရက်နေတာလေးကတတ္တံသိနေတဲ့စိတ်လေးကတတ္တံဘယ်နှခုကွဲသွားတယ်အေးနှစ်ခုကွဲသိသွားပြီဆိုတော့အတိအမြင်အမှန်တိလားအမှားတိလားနာနဲ့ရုပ်ကိုသိပြီဆိုရင်အမှားဒိဋ္ဌိဆိုတာရှိသေးရဲ့လားကဲဆိုလိုက်နာယုတ်ကွဲသည့် ဒိဋ္ဌိဝိသုတ်တိဖြစ်လေ၏နံယုတ်ွယ်တိဒိဋ္ဌိဝိသုတ်တိဖြစ်လေ၏ဆိုကြည့် ဒီနာနဲ့ရုပ်ကိုတည်တည်ချာချာကွဲပြီးတော့သဘောပေါက်သွားပြီးသိသွားပြီးဆိုရင်အမှားသိတွေလုံးဝစင်ကြယ်သွားပြီဒိဋ္ဌိဝိသုဒ္ဓိအတိအမြင်တွေလုံးဝစင်ကြယ်သွားပြီအတိအမြင်တွေစင်ကြယ်သွားပြီဘာလုံးဝအမှားသိဆိုတာရှိသေးရလားဗျာအမှန်မြင်သွားပြီဆိုတော့အမှားတွေမစင်ကြယ်ဘူးလားအမှားတွေလုံးဝကျင်းသွားပြီမရှိတော့အမှန်မြင်သွားပြီ ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိမြင်သွားပြီအဲ့လိုသိမြင်သွားတဲ့ဉာဏ်ကိုယထာဘူတဉာဏ်အမှန်တိုင်းသိတဲ့ဉာဏ်ဘာသိတဲ့ဉာဏ်လဲဒီရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအရှိကိုအရှိတိုင်းသိသွားပြီအဲ့လိုသိသွားပြီဆိုရင်အမှားဒိဋ္ဌိတွေရှိသေးရလားဗျာလုံးဝကိုမရှိတော့ဘူးကင်းစင်သွားပြီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ ရက်နေတဲ့ခါမှလည်းပဲရက်တဲ့အမူအရာလေးကိုတေချာသံများကခြေပြားတိုင်အောင်ဒီကိုယ်လုံးကိုအာယုံဆိုင်ပြီးတော့ရှုကြည့်အဲလိုသံများကခြေပြားတိုင်အောင်ဒီကိုယ်လုံးကိုအာယုံဆိုင်ပြီးတော့ရှုကြည့်တဲ့အခါသုံးသောကပြောတဲ့အတိုင်းအောက်ပိုင်းကနေပြီးတော့ထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောတွေ့ပြီးတော့အပေါ်ပိုင်းခန္ဓာကိုယ်ကျရင်းရင်လှုပ်ရှားရွေ့ရှားနေတဲ့သဘောဒါပဲတွေ့နေရတယ်။အဲဒါလေးတွေကိုသေးသေးချာချာစိုက်ပြီးတော့ရှုကြည့်နေတယ် ရှုကြည့်နေတဲ့အခါကလည်းဒီပုံမှန်ပဲစိုက်ပြီးရှုနေတဲ့အခါမှာရတယ်ရတယ်ရတယ်ရှုနေတယ်။အဲဒီရှုနေတဲ့ရင်းနေတဲ့သဘောလှုပ်နေတဲ့သဘော ရွေ့နေတဲ့သဘောဒါလေးတွေကလည်းပဲပေါ်ပြီးရင်ဗာဖြစ်သွားတာ။မြဲတာလားမမြဲတာ။မြဲတာသိချာကိုဉာဏ်နဲ့သိနေတာ။အဲဒီရတဲ့အမူအရာကိုရှုရင်းနဲ့ပဲတခါတည်းခေါင်းကနေပြီးတော့ဟောမိမိရဲ့ခန္ဓာကိုယ်ပခုံးပခုံးကနေခန္ဓာကိုယ်အောက်ပိုင်းအလယ်ပိုင်းအဲဒီကနေပြီးတော့တစ်ဖြည်းဖြည်းတခါတည်းအောက်ပိုင်းကိုဒီကုလုံးခြုံကြည့်လိုက်။ ကြည့်လိုက်တဲ့အခါမှာခန္ဓာကိုယ်ပေါ်မှာဟိုနေရာကစိတ်ကနေဒီနေရာကစိတ်ကနေဟိုနေရာကပူကနေဒီနေရာကလှုပ်ကနေမုံမုံမမရိုးရိုးရောင်းရောင်းလေးတွေမပေါ်ဘူးလားအဲ့ဒီပေါ်တဲ့အာယုံလေးတွေကရောအကြာရှည်စွာတည်သလားပေါ်ပြီးကြောက်သွားတာလားမြဲတာတွေလားမမြဲတာတွေလားခြေခြေစံရပ်ပြီးရှုမှတ်နေရင်ကနေပေါ်လာသမျှအာယုံလေးတွေဟာတည်လိုက်ကြောင်းလိုက်တည်လိုက်ကြောင်းလိုက်တည်လိုက်ကြောင်းလိုက်မမြဲတာတွေကြီးလေဆိုတော့အဲ့ဒီမမြဲတဲ့ဉာဏ်တွေအားပြည့်လာပြီဆိုရင်ဟော ယရနိစ္စံတံဒုက္ခံဆင်းရဲတာတွေသိလာလိမ့်မယ်အဲ့ဒီဆင်းရဲတာတွေသိတာအားပြည့်လာတဲ့အခါကျတော့တံဒုက္ခံတရဏတ္တကိုယ်လိုတိုင်းမဖြစ်တဲ့သဘောတွေစိုးမရတဲ့အနတ္တနုပဒနာဉာဏ်တွေပေါ်လာလိမ့်မယ်ဒီဉာဏ်တွေအချင်းချင်းအားကောင်းထက်သန်လာပြီဆိုရင်ဖြစ်မှုပြက်မှုတွေကျဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားဗျာဒီတော့ရရင်ရက်ပြီးရှူရင်းနဲ့ရောတရားမတွေ့နိုင်ဘူးလား ယုံနာကိုရော အမှန်တိုင်းမသိနိုင်ဘူးလားအဖြစ်ပြက်တွေကိုရောမမြင်နိုင်ဘူးလားဖြစ်ပြက်ဉာဏ်တွေလည်းမပေါ်နိုင်ဘူးလားဒီဒီတော့ဘုန်းကြီးတို့ယောဂီများရက်တဲ့အမူအရာလေးကိုလည်းပဲသေးသေးချာချာစူးစိုက်ရှုဖို့မလိုဘူးလားအဲဒီလိုရှုမှတ်ရင်းနဲ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကယဟန်တော်လေးတစ်ပါးတိတ်တာဆိုရယ်ယဟန်တော်လေးဆိုင်ကူဘောင်းဝမှာမတ်တရရပြီးရှူရင်းနဲ့ပဲခိရိတာအသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတာ အဲ့ဒီဒိဋ္ဌဆိုတဲ့မထေရလေးဟာမြတ်စွာဘုရားထံမှာကမ္မထံယူတယ်ဘုရားထံကကမ္မထံယူတဲ့အခါမြတ်စွာဘုရားကလည်းယောဂီတို့အားထုတ်တဲ့သတိပဋ္ဌာန်နည်းတွေကာယ ानु ပဒနာကာယကတာရှုမှတ်နည်းတွေအားလုံးမြတ်စွာဘုရားကဟောပြလိုက်တယ်ကမ္မထံယူပြီးတဲ့အခါတပိတ်တလုံးသင်္ကန်း30နဲ့တတော်ဝင်တတော်ထွက်တတော်တတော်ဆင်းတတော်တက်နေမိမိရဲ့အတွက်တရားအားထုတ်ဖို့နေရာလေးတွေသိလျော်မဲ့နေရာရှာတာ ရှာရင်းနဲ့ဘာကိုသွားတွေ့လဲဆိုတော့ဗဂရိကြောက်လှိုင်ကိုရေးသွားတွေ့တယ်။အဲဒီမှာဗဂရိကြောက်လှိုင်ကိုရေးသွားတွေ့တဲ့အခါကျတော့ဟာကောင်းလိုက်တာ။ဒီနေရာမှာတရားအထုတ်ရရင်တော့သိရှင်းပြမှာပဲ။တရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်ကလည်းပဲဟိုးနည်းနည်းစိတ်စိတ်ငြိမ်ငြိမ်တောလေးတောင်လေးတွေ့လိုက်ပြီဆိုရင်တရားအထုတ်ရင်ကောင်းမှာပဲစိတ်ကဖြတ်တယ်။ အဲ့ဒီဒိဋ္ဌမထေလေးဟာလည်းပဲဒီတိုင်းပဲစိတ်ကဖြစ်လာတယ်ဒီနေရာလေးဟာတရားအထုတ်ဖို့ကောင်းပါလို့သို့တော်နေပြန်လေးတော့ရှိပြီသို့တော်ဆွမ်းအတွေ့ကိုမှအခက်အခဲရှိသေးတယ်ဆွမ်းခံစရာဆွမ်းခံအိမ်မရှိရင်လည်းခက်နေတယ်အဲ့တော့ဒီနန်းနေပတ်ဝန်းကျင်မှာဆွမ်းခံတဲ့အိမ်နဲ့ဆွမ်းခံစရာအိမ်နဲ့ရှိမလားဆိုပြီးလက်ပတ်သွားတော့တိုးထဲမှာသခင်ဝါကင်းစိုက်ပြုပြီးတော့စားတော့နေတဲ့တိုးတဲ့နေတဲ့တွေ့အဲ့ဒီမှာသွားရောက်သွားပြီးဆွမ်းရ အဲဒီမှာမိသားစုကနေပြီးတော့ဒကမာကြီးကလည်းတရားတရားကောင်းကောင်းနေဆိုတော့ရှင်ဘုရားဆွမ်းအတွက်ရှင်ဘုရားကြောင်းကြပူပင်မှုမရှိပါနဲ့ဗျာတဲ့တပည့်တော်တို့စားတယ်လို့ရှင်ဘုရားဆရာမှာပါတပည့်တော်တို့တာဝန်ယူလောင်းလူပါမယ်အရှင်ဘုရားကိုအမိပြုပြီးတော့တပည့်တော်တို့လည်းပဲကုသိုလ်ဒါနတွေပြုပါရစေတရားတရားရှိတဲ့ပုဂ္ဂိုလ်များကြတော့ တန်ဃာတော်လေးတစ်ပါးကြွလာရင်အဲ့ဒီတန်ဃာတော်လေးကိုဒီခါနဲ့ကိုစားတဲ့ဆွန်လေးတွေလောင်းဖို့လှူဖို့စေကူးတွေပေါ်လာတရားတရားရှိတဲ့ပုဂ္ဂိုလ်တရားတရားမရှိတဲ့ပုဂ္ဂိုလ်ကြတော့ကိုယ်ရင်ရှိဘုန်းကြီးလာရမှကိုကြောက်ပြီးတော့ခွေးကြိုက်တတ်တယ်ဆိုတာရေးထားတယ်ဒီနေ့ဘုန်းကြီးတွေတော့မသိဘုန်းကြီးခွေးညင်လွန်ကြောက်ခွေးညင်ရင်တော့ဘုန်းကြီးကလွန်ကြောက်တာလား အဲ့ဒါမို့အဲ့ဒီစာသာမြင်လို့ကတော့ဘုန်းကြီးဘယ်တော့ဘယ်တော့မှအဲ့ဒီအိမ်မသွားဘူးပြေးကြတယ်အဲ့ဒါတချို့ကအဲ့ဒီမှာဘုန်းကြီးဝင်လာမှသူတို့ခွေးကြိုက်တတ်ပြီဆိုပြီးတော့အဲ့ဒီမှာခါနဲ့ပေါ့ဝါကြီးတာခုတရားတရားနဲ့ပြည့်စုံကြတဲ့တိုးထဲမှာသခင်ဝကင်းလေးစိုက်ကြိုးစားတောင်းနေတဲ့မိသားစုပါရှင်ဗျာရှင်ဗျာ အမိပြုပြီးတော့အရှင်ဘုရားကိုအမိပြုပြီးတော့ဒီပြည်တော်လုံးလည်းကုသိုလ်ဒါနတွေပြုရပါတယ်ရှင်ဘုရားဆွမ်းအတွက်မပူပါနဲ့ဗျာကြောက်ကြပူပင်မှုမရှိပါနဲ့ဒီပြည်တော်လုံးလောင်းလူပါမယ်ရှင်ဘုရားအလိုရှိတဲ့တရားတွေကိုသာရှင်ဘုရားပေါ့မြောက်အောင်အားထုတ်တော်မူပါဆိုပြီးတော့ရှောက်ထားတော့ဆွမ်းအတွက်လည်းပဲအခက်အခဲမရှိတော့ဘူးဆိုတော့အဲ့ဒီနိုင်ကိုလေးထဲမှာဒီတိတ်တမထေလေးဟာတရင်သုံးပြီးတော့နေတာနိုင်ကိုမှလည်းပဲစောင့်နေ နတ်တွေရှိတယ်ရုပ်ကစိုးပုံမစိုးဆိုတဲ့နတ်တွေလေအောင်နတ်တွေအဲ့ဒီအောင်နတ်တွေကလည်းပဲမိသားစုနဲ့နေတာလူတွေလိုပဲသူတို့မှသားတွေသမီးတွေနဲ့အဲ့လိုသားတွေသမီးတွေနဲ့နေရတော့မိမိနဲ့မိမိရဲ့အကျင့်သီလအားဖြင့်ပြည့်စုံတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေလာလို့ရှိရင်နေရာထိုင်ခင်းတွေဖယ်ပေးရအဲတော့ခုရဟန်းတော်တွေကြွလာတဲ့အခါကျတော့သူတို့အဲ့ဒီနိုင်ကိုယ်တွေကနေထွက်ပြေးရတယ် တင့်တော်တဲ့နေရာလေးမှာသွားပြီးတော့နေရတယ်ဒီကိုယ်တော်လေးဘယ်တော့မှပြန်มาပါလိမ့်မလဲကိုနေရာကနေငေးကြည့်လိုက်ဒီနေရာကငေးကြည့်လိုက်ကလေးလေးတွေကလည်းပဲကိုနေနေတဲ့နေရာမဟုတ်တဲ့အတွက်ကြောင့်မို့လည်းပဲအမေအိမ်ပြန်မယ်အမေအိမ်ပြန်မယ်ဖြစ်အိမ်ပြန်မယ်ကြီးတဲ့ဖြစ်နေကိုနေနေတဲ့နေရာကမဟုတ်အဲဒီမှာအမေဖြစ်တဲ့ပုဂ္ဂိုလ်ကနေပါကွယ်သားရင်မငိုပါနဲ့တမီးရင်မငိုပါနဲ့နေပါ ဒီကိုယ်တော်လေးဒီမှာကြာကြာနေနိုင်မှာမဟုတ်ပါဘူးခဏဆိုပြန်ပါပါဒါလေးငါတို့ခဏလောက်စောင့်လိုက်ပါအဲဒီလိုနဲ့တခါလေတင့်လျော်တဲ့နေရာလေးမှာသွားနေနေနေတဲ့နေရာမဟုတ်တော့လည်းပဲနေရထိုင်ရတာချမ်းသာသလားဆင်းရဲသလားဆင်းရဲတာပေါ့ကိုဘုန်းကြီးတို့ယောဂီများပဲဒီနေရာလေးအဆင်ပြေလို့ဟိုဘက်ခန်းလေးပြောင်းပါဆိုရင်ခြေခြေနဲ့နဲ့ပြောင်းတဲ့ပုဂ္ဂိုလ်ကအမြဲတမ်းရှားတာပဲဒီနေရာကနေဟိုနေရာလေးရွှေ့ပေးပါဆိုရင်အဲ့ဒါပြီးပြီမကျေနပ်ဘူး ဟောခံလူရှင်လာလို့ဒီသူခံလေးကိုသူအထုတ်ရှင်လို့တယ်ဒီခံမှာကြောင်းပေးပါအောင်ဆိုမကြင်မနှံ့နဲ့ဖြင့်ဘာကြောင့်လဲဆိုဒီနေရာလေးကကိုကနေသားထိုင်တာကြာနေပြီလေအကုန်လုံးနေရာထိုင်ခင်းလေးနဲ့သူ့ဟာလေးနဲ့သူဝင်ထွက်သွားလာနေရတာနေသားတစ်ချက်ကြာနေပြီဆိုတော့နောက်တနေရာပြောင်းရွှေ့နေရရင်နေရာမချပြန်အဲဒီလိုအခက်အခဲတွေရှိကြတာပေါ့ဆင်းရဲတာပေါ့ဒါကြောင့်မို့ဒီမှာကလေးတွေကလည်းပဲအိမ်ကိုပြန်မယ်ကြီးတွေဖြစ်ကြတယ် ဒါနဲ့တရက်လာလည်းမပြန်တရက်လာလည်းမပြန်ဆိုတော့ကိုယ်တော်ဇွဲကောင်းလာရင်လားဒီကိုယ်တော်တချို့ကိုယ်တော်ဇွဲကောင်းတယ်နော်ဆုံးခံတဲ့နေရာမှာလည်းဇွဲကောင်းတယ်တကယ်ဘုန်းကြီးတော့မသိဘူးဘုန်းကြီးကတော့ဇွဲကောင်းတယ်ဘုန်းကြီးကရှင်သာရိပုတ္တရာတို့စတဲ့မထေရရဲ့ဆုံးခံနည်းကိုဘုန်းကြီးကရထားဘုမထေရတပန်းကတော့ မေတ္တာစာဝင်စားတယ်ရဲ့မေတ္တာပွားဆုံးမအိမ်ရှိကိုရက်လိုက်ပြီဆိုရင်အဲ့ဒီအိမ်ရှိရက်လိုက်တာနဲ့မေတ္တာပွားသိရှင်မိသားစုတွေအားလုံးကျမ်းမာကြပါစေချမ်းသာကြပါစေမေတ္တာစာဝင်စားပြီးမေတ္တာပွားရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့ဇံဝင်စားပြီးတော့နေတယ်ဆိုတော့ဘုရားတို့ယောဂီများဒီဝိပဿနာတရားပွားများနေတာ ကိုရှုမှတ်ရဲ့ကမ္မထံကိုရှုမှတ်ပြီးတော့နှလုံးသွင်းနေတယ်။အဲဒီလိုနဲ့ပဲဒီနေရာကို9မိနစ်ရပ်မယ်ဆိုရင်9မိနစ်နှလုံးသွင်းတာ။10မိနစ်ရပ်မယ်ဆို10မိနစ်နှလုံးသွင်းတာ။ဘာကြောင့်ဒီလိုနှလုံးသွင်းတာလဲ။မေတ္တာကြောင့်ဝင်စားတာလဲ။ဘာကြောင့်တရားရှုမှတ်တာလဲဆိုရင်လူတန်းတဲ့ကုသိုလ်ရှင်တွေအကျိုးများစေခြင်းလို့ဘာဖြစ်စေခြင်းလို့လဲ။အေးကုသိုလ်ရှင်တွေအကျိုးများစေခြင်းလို့ ခုဘုန်းကြီးတို့ယောဂီများခုဆွမ်းဖုံးပေးကံမေတ္တာပွားတာတွေရှုမှတ်ပြီးတော့ဖုံးပေးပါဆိုတာတွေဟာအလှရှင်တွေဗာဖြစ်စေခြင်းလို့ ਨੇ အကျိုးများစေခြင်းလို့အခုရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာရှုမှတ်ပြီးတော့ရက်ပြဘုမထေရတပန်းကတော့ဖြင့်မေတ္တာသာဝန်စားပြီးတော့မေတ္တာပွားပြီးတော့ရက်ဘုန်းကြီးလည်းပဲဒီတိုင်းပဲအဲ့ဒီနေရထားတော့ဘုန်းကြီးက9မိနစ်ရမယ်ဆို9မိနစ်ရမေတ္တာပွားမေတ္တာပွားတယ်အဲ့ဒီမှာတရားမရှိမှတ်တာပါ တရားမရှိပါတတ်တော့ဘုန်းကြီးမေတ္တာပဲပွားနေမေတ္တာပွားပြီးတော့9မိနစ်ဒီ9မိနစ်လောက်နေလို့မှအိမ်ကထွက်မလာဘူးဆိုရင်ဘုန်းကြီးပြန်လှည့်နောက်ပြန်ဆုပ်အဲဒီမှာချာအိမ်ကြောင်းရအဲ့လိုရတယ်အဲ့လိုပဲဘုန်းကြီးဆွဲကောင်းကောင်းနဲ့ရက်တာပဲဆွဲကောင်းကောင်းနဲ့ဆွံ့ရတဲ့အခါကျတော့အောက်နိုင်ရင်ကျိုးရှိမို့လားမသိဘူးဗျာအဲ့လိုဇွဲလေးရှိတဲ့အခါကျတော့ဒကာရမကြီးကနောက်ကြတော့ဒီနေ့ကအရှင်ဘုရားဆိုထွက်လာတယ် ထွက်လာပြီးတော့ဒီကနေ့တော့ဆွမ်းရမ်းမမိဘူးဗျာဆွမ်းမယ်မိတယ်တဲ့နောက်ရရောက်လို့ရှိရင်အရှင်ဘုရားလာရင်တဲ့ဟောဒီနေရာမှာခလုတ်လေးရှိပါတယ်အဲ့ဒီခလုတ်လေးကိုနှိပ်ပါဗျာဘုန်းကြီးရဲ့မေတ္တာတွေရောက်သွားတာလားမရောက်တာရောက်သွားတာတရားဓမ္မတွေစီရောက်သွားဒီကိုယ်တော်လေးတနာပါရင်မိုးရွာနေဘူးတခါလာလာရက်နေတယ်စိတ်ကြီးဖြစ်သွားတယ်ထင်ပါရဲ့အဲ့ဒီမှာ ဘယ်လေးနှိပ်ပါဗျာဆိုပြီးအဲ့မှာကလုတ်လေးလာပြသွားတယ်အဲ့ဒါလေးနှိပ်လိုက်ရင်နောက်ဆွန်းဆွန်းရင်းလာလောင်းတယ်တချို့ကြတော့ကျိုးလေးပြရှင်ဘုရားဒီမှာကျိုးလေးရှိပါတယ်တရားတကားပေါ်မှာအဲ့ဒီကျိုးလေးကိုရှင်ဘုရားနှစ်ချက်လောက်သုံးချက်လောက်ဆွဲလိုက်ပါဗျာအဲ့ဒီမှာတပည့်တို့အိမ်ထဲမှာဒီကလိုင်လေးလာမြည်ပါလိမ့်မယ်ဆိုတော့ဟောဘုန်းကြီးသူတို့တင်ညာပေးထားတဲ့အတိုင်းဘုန်းကြီးကကျိုးလေးဆွဲလိုက်ရင်ဟိုမှာကလိုင်လေးမြည်သွားတော့ဟောထွက်လာအဲ့ဒီလိုနဲ့ဘုန်းကြီးကမေတ္တာပွားပြီးတော့ဆွံ့ရတယ် အဲလိုမေတ္တာပွားပြီးဆွံ့ရတဲ့အတွက်ဘုန်းကြီးဆွံ့တပိတ်ထဲမှာပြည့်စံနေတာဘုန်းကြီးတပိတ်ထဲမှာမနိုင်ဘုန်းကြီးတပိတ်ထဲမှာဆိုရင်ဘုန်းကြီးကတပိတ်အတွင်းကနေပြီးတော့တပိတ်ဘုံပေါ်တင်တဲ့အလေးချင်းမရှိဘူးတပိတ်ဘုံပေါ်တင်ရမယ့်ဟာဟူသည်များအကုန်လုံးစုပလိုက်တယ်ဘုန်းကြီးအဲ့ဒီအိမ်ကနေလှည့်ပြီးတခြားဘက်သွားရင်ကိုရင်တွေ့ရင်ကိုရင်တခြားပဇင်းငယ်တွေ့ရင်ပဇင်းငယ်ရှင်ပြရပ်ပါအောင်ဗျာရှင်ပြကိုဒီလိုလူလဲပြရစီအောင် အဲ့ဒီတပိပေါ်မှာပါတဲ့မုတ်တိတိစတွေအကုန်လှူလိုက်တာဟင်းခွက်တွေလည်းအပေါ်မှာတင်နေဆိုရင်အရှင်ဘုရားဝတ်ခွက်တွေရပြီလားမရသေးရင်အရှင်ဘုရားလှူခံမအောင်ဘုရားဆိုဘုန်းကြီးဝတ်ခွက်တွေကသူ့ဝတ်ခွက်တွေလှူလိုက်တာဘုန်းကြီးအဲ့လိုလှူပေးလိုက်တာဘုန်းကြီးတပိထဲမှာပြည့်တဲ့လောက်လေးပဲဘုန်းကြီးလက်ခံယူသွားအဲ့လိုအခုလည်းပဲမေတ္တာတရားတွေအခုပွားများဟိုက မေတ္တာတရားတွေပွားများတဲ့အတွက်ကြောင့်မေတ္တာမေတ္တာစံနေနဲ့ဝင်စားပြီးတော့နေတာခုဒီမထေရလေးကတော့တတိပ္ပံတရားတွေပေါ့ခုဘာဝနာတရားတွေပွားများပွားများနေတော့ညနေမှာဒီကိုယ်တော်လေးကဒီနေရာမှာအထုရတာကောင်းနေဆိုတော့နေရာမရှိတော့ဘူးလေအဲတော့ဟိုကနေရတဲ့ပုဂ္ဂိုလ်ကြီးကအဆင်မပြေအဆင်မပြေတဲ့ကဒီကိုယ်တော်ပြန်လေးပါလားဘယ်လိုကြောင့်မပြန်တာလဲကြည့်တော့ဩဟို ဆင်းရဲကနေပြီးတော့ဆွန်းနေလောင်းနေတာကိုဆွန်းနေလှူဒန်းနေတာဟောသူတို့လှူဒန်းနေတဲ့အတွက်စားရတောက်ရည်တွေမပူမပင်ရတဲ့အခါဒီကိုယ်တော်လေးမပြန်ဘူးအဲတော့သူတို့ကငါတခုခုတော့လုံးမပဲဆိုပြီးတော့သူ့ရဲ့သားတယောက်ကိုအဲ့ဒီမှာနတ်ကလေပင်ကိုလိန်ထားလိုက်လေပင်ကြီးလိန်နေတယ်ဆိုတော့ခေါင်းကြီးပြန်တက်လို့ရသေးလားလေပင်ကြီးလိန်နေတယ်ဆိုတော့ပါဇက်ကြီးကတက်နေမလားရွဲ့နေမလားပါဇက်ကြီးကလည်းရွဲ့တယ် မျက်လုံးကလည်းမှိတ်လို့မရတော့မျက်ရည်တွေကျမျက်ဝတ်တွေထွက်နှာခေါင်းကလည်းနှာရည်တွေကျပါးစပ်ကလည်းပရည်တွေကျအဲ့လိုဖြစ်ကျန်တာနဲ့တရားထိုင်ရအောင်စာဝတ်တော့ဖို့လည်းမဖြစ်လို့ခက်နေတာအဲ့ဒီမှာနတ်ကနေပြီးတော့ပုကပ်ပြီးတော့ပြောတယ်ကိုယ့်အကူလှုပ်ထားပြီးပြောတယ်သူကရှင်သားကြီးကြောက်ရှင်သလားတဲ့မေးတယ်ဟောမပြောက်ရှင်မရှိရောလားဆိုတော့ပြောက်ရှင်ရင်တဲ့သင်အိမ်မှာသုံးခံကြွနေတဲ့ကိုရောထံကနေဆေးဝါးများ ပါလိမ့်မယ်တဲ့အဲ့ဒီကိုတော်စီကဆေးတောင်းတယ်အဲ့ဒီမှာဆေးတောင်းခိုင်းတာဒီဓမ္မကြီးဟာလေးပဲသံဃာတော်များကိုကြွတိုင်းကြွတိုင်းသံဃာတော်များနဲ့နိမိတ်ဆက်ဆက်နေရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့သံဃာတော်များရဲ့ဝိနည်းကိုအထက်လျောက်နားလည်နေတာပေါ့သံဃာတော်များယဟန်တော်များမှာဆေးဝါးမကုကောင်းဘူးဆိုတာသူသိထားတယ်သူသိထားတဲ့အတွက်ကြောင့်မို့သူဆေးဝါးမမတောင်းလို့ဘူးတဲ့ ဒီလိုဆိုရင်တဲ့အဲ့ဒီဆေးမတောင်းကျင်ဘူးဆိုရင်အဲ့ဒီကိုယ်တော်လေးမှာတဲ့သူတို့ဒီတောရဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေဟာတရားအထိုင်နေအားထုတ်ကြတာဖြစ်တော့အကျော်အချင်းတွေအကျော်တက်တယ်အကျော်တက်တဲ့ခါမှာနှာတွေပါတွေခြီရလို့ရှိရင်အကျော်တွေပြေးတယ်အဲဒီမှာခြီရတဲ့နှာကရိုးနှာပေါ့အဲဒီနှာပလင်းလေးတွေပါတတ်တယ်တဲ့အဲဒီနှာလေးတောင်းပြီးတော့နှာလေးမှုတ်လိုက်ပါလားပေါ့သူသားဟင်းအဲဒီလိုလေနှာပလင်းလည်းမတောင်းကျင်ဘူးတဲ့ ကဲဒီလိုဆိုရင်အဲ့ဒီကိုရိုလေးရဲ့ခြေတော့ဆေးတဲ့ရေရောဒီမရနိုင်ဘူးလားဟောအဲ့လောက်တော့ရနိုင်တယ်သူတောင်းစရာမလိုဘူးရတယ်ဒီလိုဆိုရင်အဲ့ဒီရေယူပြီးတော့ရေလေးနဲ့တောက်လိုက်တဲ့တင်သားပြောင်းသွားမယ်ပေါ့ဒါနဲ့ဆွမ်းကကြွလာတဲ့အဲ့ဒီရဟန်းတော်လေးခုံပေါ်မှာခင်းလေးခင်းပေးထားပြီးတော့အဲ့ဒီမှာခြေတော်လေးအောက်တွန်းလန်းလေးချထိုင်လေးကရှင်ပြားလာရတာခြေတော်မှာဖုံနေစွန့်နေနဲ့ဒီပြီးတော့ရေဆေးပြရစီတရားဆိုပြီးတော့ဒကမာကြီးကအပေါ်ကနေရေလောင်းချ အောက်ကခွက်တစ်ခုနဲ့ခံထားပြီးတဲ့အခါကျတော့အဲ့ဒီရေလေးနဲ့သူသားတောက်လိုက်တဲ့အခါကြောက်သွားတာပေါ့အဲ့ဒီမှာတန်ဃာတော်လေးလည်းပဲဆုံးမကပ်ဝမ်းမြောက်ဝမ်းသာနဲ့ဆုံးမကပ်ပြီးတော့အဲ့ဒီမှာကိုတော်လေးပြန်လာကိုယ့်ရဲ့လိုင်းကိုပြန်ကြွလာတဲ့အခါကျတော့လိုင်းကိုစောင်းတဲ့လိုင်းကိုစောင်းနှက်ကအဲ့ဒီမှာအပေါက်ဝါကနေပြီးမတ်တရပြီးတော့ခက်နဲ့လေဆေးဆရာကြီးပြန်လာပြီလားလို့မေးတာအဲ့ဒီခါမှာယဟန်တော်လေးကသင်ဘသူလဲကျွန်ုပ်ဟာဒီလိုင်းကိုစောင်းတဲ့နတ်ပဲ ။ဒါကြောင့်ကျွန်ုပ်ကိုဆေးဆရာခေါ်ရတာသင်ဆေးကုလို့လေကျွန်ုပ်ဆေးမကုဘူးတဲ့။စဉ်းစားပါဦးတဲ့သင်ဆေးဝါကုတာလေ။စဉ်းစားစရာမလိုပါဘူးတဲ့သူဆေးမကုခဲ့ပါဘူး။ဟိုတုန်းကဟိုတုန်းကလည်းမကုဘူးအခုရောအခုလည်းမကုဘူး။ဒီကနေ့သင်ရဲ့ခြေသေးရင်နဲ့ဟိုမှာသင်ဆုံးကအိမ်ကကလေးငယ်ကိုကြောက်အောင်ကုခဲ့တယ်မဟုတ်လား။ဆိုတော့သင်နာတဲ့ကျွန်ုပ်ရဲ့ခြေသေးရင်ယူပြီးတော့တောက်ချင်းအားဖြင့်ဒီကလေးရဲ့ယောဂကြောက်နေတယ်လို့ကျွန်တော်မပြောခဲ့ဘူး။ ကျွန်တော်ရဲ့ခြေစည်းရည်လေးနဲ့တောက်ပါဆိုတာလည်းကျွန်တော်မပြောခဲ့ဘူးတဲ့ဒါကြောင့်ငါဟာသေးဆရာမဟုတ်ဘူးတဲ့ငါသေးကူခဲ့တာမဟုတ်ဘူးတဲ့အဲ့ဒီခါမှာရဟန်းတော်လေးကစဉ်းစားတယ်ဟောဒီနတ်ငါ့ကိုဒီတိုင်ကူကနေပြန်စီခြင်းနေတာပါလားပြန်စီခြင်းလို့ငါ့ကိုအပြစ်ရှာသူ့ရဲ့နတ်နဲ့စီးနေတာငါ့ရဲ့အပြစ်ကိုရှာလို့မတွေ့တဲ့အခါကလည်းကြတော့သူ့ဟာသူအပြစ်ရအောင်ဖန်တီးယူပြီးတော့သူ့ဟာသူလုပ်ယူနေတာပါလားဆိုတာသိတဲ့အခါကျတော့မိမိရဲ့သီလ သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့မိမိရဲ့သီလပေါ့စင်ကြယ်သလားမစင်ကြယ်ဘူးလားဆိုတာအဲ့ဒီမှာနှလုံးသွင်းစင်ကြယ်တာအဲ့ဒီမှာစင်ကြယ်တဲ့အခါကာလကြတော့ယဟန်ဖြစ်လာတဲ့အချိန်ကစပြီးတော့ယနေ့ထက်တည်းအောင်မိမိသီလညှိုးတာ၆တာကြောင်းတာကြားတာစွန့်တာကွက်တာဘာမရှိဘူးယဟန်ဆိုတာစေဝါမကူကောင်းဘူးယဟန်ဆိုတာဘေးရင်မဟောကောင်းဘူးယဟန်ဆိုတာ ယရနာတိပါဖျောင်းနိုင်စသည်လက်ပွဲအဆောင်စသည်မပေးပါဘူး။ယဟန်တော်များရဲ့လုပ်ရမယ့်လုပ်ငန်းစဉ်နှစ်ရပ်ပဲရှိတယ်။အဲဒါကကန္ဓဒူရာဝိပဿနာဒူရာဒီဒူရာနှစ်ရပ်ပဲရှိတယ်ဒူရာနှစ်ပါးပဲရှိတယ်။ယဟန်တော်တိုင်းယဟန်တော်တိုင်းကန္ဓဒူရာစာပေတွေသင်ကြားပို့ချမယ်ဒါပဲလုပ်ရ။သို့မဟုတ်ရင်တရားဘာဝနာတွေပေါ်များအားထုတ်ရမယ်ဒါပဲလုပ်ရတယ်။အဲဒီနှစ်ခုကန္ဓဒူရာနဲ့ဝိပဿနာဒူရာနှစ်ခုဒီနှစ်ခုပဲလုပ်ရတယ်။အဲဒီနှစ်ခုအပြင် သောသောကပြောတဲ့စေဝါကုမဲ့သေးရင်ဟောမဲ့တိုင်းရိုက်ရင်ယရဏတိပါဘုရားနိုင်ကြီးအဆောင်ရောင်နေပေးနေဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိကပေးလိုက်လို့ဒီစေဝါကုသလို့ဒီယောဂဝေဒနာပြောက်ကင်းသွားလို့မိမိကိုစားစရာတောက်စရာတွေလာတူလှူလို့အဲ့ဒီဟာတွေစားရင်စားတိုင်းစားတိုင်းအာဘသင့်ဟာမိမိကယရဏတိပါဘုရားနိုင်ကြီးပေးလိုက်တယ်သို့မဟုတ်အဆောင်နေပေးလိုက်တယ်စီးပွားရေးတက်အောင်ဆိုပြီးတော့ တွက်ချက်ပေးပြီးတော့အဲ့ဒီမှာဆောင်းနေပြီးလို့စီးပွားတွေတက်တယ်စီးပွားတက်လို့ကိုယ့်ကိုကြောင်းဆောက်လူမယ်ဆိုရင်ကြောင်းမော်အတက်မပြောနဲ့ကြောင်းရိပ်ကိုနင်းတိုင်းနင်းတိုင်းအာဘတ်တင်နေရဟန်းတော်များမှာအဲ့လောက်ထိအောင်ပြည့်ကြီးတယ်ဒါကြောင့်မို့ရဟန်းတော်များမှာစေဝါမကူကောင်းဘူးဖေးတယ်မဟောကောင်းဘူးဓာတ်ရိုက်ဓာတ်စင်ဓာတ်တွေမလုံးအောင်အဆောင်ရောင်တွေမပေးကောင်းဘူးအဲ့ဒါကြောင့်မို့ရဟန်းတော်လေးကပြန်ပြီးဆင်ញင်လိုက်တဲ့အခါကျတော့ သာသနာတော်ရောက်တဲ့ဝင်ရောက်တဲ့နေ့ကစပြီးယနေ့ထက်တိုင်အောင်သူ့မှာသီလတွေစင်ကြယ်နေတာတွေ့ရတဲ့အခါကျတော့သီလဝိသုဒ္ဓိသီလစင်ကြယ်နေတာတွေ့ရတော့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲဒီမှာဝမ်းသာမှုဆိုတဲ့ပီတိတွေဖြစ်လာတယ်ဝမ်းသာမှုပီတိတွေအဲဒီဝမ်းသာတဲ့ပီတိတွေကိုဘုန်းကြီးတို့ဝိပဿနာယောဂီပြီးပြီးဝိပဿနာကျင့်ပြီးရှုတာ အဲဒီဝမ်းသာစိတ်ကလေးကိုရှုတဲ့အခါမှာဝမ်းသာစိတ်လေးဖြစ်ပေါ်လာလိုက်ဝမ်းသာတယ်လို့ရှုလိုက်ပြက်သွားလိုက်နောက်တစ်ခါဝမ်းသာစိတ်လေးဖြစ်ပေါ်လာလိုက်ဝမ်းသာတယ်ရှုလိုက်ပြက်သွားလိုက်အဲဒီဝမ်းသာတဲ့စိတ်ကလေးရောရှုမှတ်တဲ့စိတ်ကလေးရောတစ်ခါနဲ့အတွဲလိုက်အတွဲလိုက်ရှင်းလိုက်ပြန်လိုက်ရှင်းလိုက်ပြန်လိုက်ရှင်းလိုက်ပြန်လိုက်အဲဒီကနေခန္ဓာပေါ်မှာတစ်ခါနဲ့ပေါ်လာတဲ့အာယုံလေးတွေကိုကူးပြီးရှုသွားလိုက်တာနောက်ဆုံးအဲဒီနိုင်ကူပေါင်းဝမှာမတ်တက်ရပြီးတော့နေရင်းနဲ့ပဲဝိပဿနာဉာဏ်နဲ့ မဉ္ဇဉ်ဤအစစ်စစ်တက်ပြီးကိလေသာအသောကုန်ခန်းပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ထိုင်ရှုမှရင်လားရက်ရှုမှရင်လား။ဒါကြောင့်ရက်တဲ့ဣရိယာပုနဲ့ရှုရင်းနဲ့ရောတရားရနိုင်သလားမရနိုင်ဘူးလား။ဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပု၄ပါးမှာပဲဣရိယာပုနဲ့ပဲဖြစ်ဖြစ်မရှုကောင်းလားရှိရလား။ရှုရင်တရားမရနိုင်ဘူးလား။ ဒါကြောင့်မို့ဒီမှာဈဉ္ဉံဣရိယာပုနဲ့လည်းပဲတည်တည်ချာချာကြာကြာနာနာရှုဒေချာဉာဏ်မျက်စိနဲ့ဒေချာမြင်အောင်ကြည့်သူ့ရဲ့သဘောတဘာဝသူ့ရဲ့အဖြစ်အပျက်တွေဒေချာမြင်အောင်ကြည့်လက်တဲ့ခံမှလည်းပဲတကယ့်ကိုဉာဏ်မျက်စိလေးနဲ့တည်တည်ချာချာမြင်အောင်ကြည့်တည်တည်ချာချာမြင်အောင်ကြည့်လို့ရှိရင်ယုံနာအဖြစ်အပျက်တွေတည်တည်ချာချာဉာဏ်နဲ့မှရှင်းရှင်းလင်းလင်းတွေ့လာနိုင်မယ်အဲ့ဒီဖြစ်ဖြစ်ဉာဏ်ဤအားကောင်းလာတဲ့အခါကျတော့အနတ္တနုပတ္တနာဉာဏ်ဤအားပြည့်ပြီဆိုရင် နောက်ဆုံးဖြစ်မှုပြမှုတွေပြဆဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်မတွေ့နိုင်ဘူးလားညာပါရမီတို့ရှိမယ်ဆိုရင်ခုတိတ်တမထေလေးကဲ့သို့ကိလေသာအသောကုန်ခံရဟနာဖြစ်အောင်မဖြစ်နိုင်ဘူးလားဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကကုဏစာပရံဘိခဝေဘိက္ခုကိသံတောဝါကိသံမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိ ဘေကဝေယံတို့များဥချေသားတို့ပုဏ္ဏစာပရံရှုမှတ်ပွားများအားထုတ်ဖို့နောက်တစ်မျိုးကဘေကဝေယံဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လိဝါသွားလျင်လီဝါသွားတော်သွားစေသွားခိုက်သွားခြင်းမူလီကိစ္စမိတိသွားသည်ဟု၏ပက္ခဏာတိတိထီတော်ဝါရတော်လိဝါရလျင်လီဝါရတုံရစေရခိုက်ရခြင်းမူလီထီတော်မိတိယတိဟု၏ပက္ခဏာတိတိဝါတိအောင်ရှုပါလီ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာ မသွေဟောကြားတော်မူခဲ့ပါ၏တည်းဣမယ